ယေရှုရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌29ရက်4လ69ခုနာနေပိုင်းတွင်ဟောကြားတော်မူသောတရားတော်ဟောတို့ဒီဒီကြောင်းတော်တို့ကမေတော်ဆောင်လို့တမ်းမှာပါတော့မေတော်ကြီးရဲ့အိမ်မှာပြန်ပါတော့လေတို့တော့မေတော်ဆောင်ကနာမည်လေးရှိနေတယ်ထင်တယ်ဒါဖြစ်လို့ သူ့ကိုကြည့်နေတဲ့အိမ်ကြည့်နေတဲ့ဘယ်နှစ်ခုရှိနေတဲ့အိမ်ကိုတော့ဟိုတရားလုံးအတွက်အကျိုးများလို့ရဆိုတော့မာယုံကြီးအကုန်တိုင်းကြီးဆိုတော့ခဲလိုက်တယ်ဟုတ်လားအဲဒီတကုံနဲ့ညီရင်းပြန်သူတို့ရွာထဲမှာဟိုဆဲမဲ့မိမနဲ့ရောက်တော့ခဲပြောင်းအောင်ခါတယ်လေငါ့အမကြီးဆဲတဲ့ကံနဲ့တိုင်ဆဲမဲ့ထင်တာပဲဆဲအောင်ဆဲမှာခင်ဗျာကျွန်တော်လည်းတော့အုံတိုင်းကြဆက်ဆွဲတယ်လေဟင် ဟောတာဆွဲတဲ့တန်ကလည်းတုံညောဦးမကြီးလည်းဖူးဒီလိုကဆွဲတဲ့တန်နဲ့ညောဦးမကြီးနဲ့ဘယ်သူကဘိုးဆွဲတဲ့ကတုံပြရလိမ့်မယ်တင်လေဟင်တိုက်မှာတုံမှာပေါ့ညောဦးမကြီးอ่ะအာဟုတ်ပြီအတော့ပြောမယ်တိတ်တာဘုံပေါ်ဘူးညောပွားသားတယ်ဒီညာဟင်ဟိုချင်းကပါတော့ငါပြားကြီးရောငါပြားကြီးကနှံ့နေတယ်တွေ့ကြတော့သိတော့ 哦，他们那边是家啦，真问题啊，真问。ဒီကမင်းဝင်ပြမမတော့အိမ်ကသိမ်းလို့ပေါ့ပါဘူးတော်များအေးအဲတော်များအေးညိုင်ကလည်းကြားပြီးအေးပါငါကြားအိမ်ကဆွဲလဲတာလည်းဘယ်လောက်မြည်တော့ဒီကကျတော့အေးတယ်လို့ပြောဟုတ်ကလားဟုတ်ကဲ့အဲဒီကအနောက်တကောက်သိမ်းဝင်အိမ်ကဆွဲလဲတာဟောမလဲလာမှာကိုဆွဲလာတယ်ဒီကတာဟောသူရောပါတယ် အာယောပဲလေအမြောက်ဘက်ကဘောကောင်သားအောင်အင်္ဂါပဲလေဟောအေးတယ်ဗျာမင်းကျအရှိဘက်ကဝိကြီးအင်္ဂါဟောဝိငါကလေးကစောက်ကနာပြဆိုလိုက်ပြောင်းဟေးဟေးဟေးအဲအဲဒီဟာတော်နိုင်ငံရတာအကြည့်ကိုသူဖြစ်ပြီးကျွန်တော်လုပ်ခဲ့တာမှန်ပါရဲ့ဟေးဟေးဒီတော့တို့ဟိုရှိတုံးတော့တို့ကလည်းမာနရှိတာဟုတ်ကဲ့ဟေးအဲမန်ခံနေတဲ့အတွက်တစ်ခါကလည်းမန်ခံနေတာ ဟုတ်ကလားဟိုတို့ရက်ွက်တဲ့ထဲနဲ့ပြောရင်ဦးကျော်တင်တော်ဒီကိုပေါ့ဟင်ဦးကျော်တင်တဲ့တော်ဒီကိုဦးကျော်တင်ကလည်းအပြတ်သမားဟင်တော်ဒီကလည်းအပြတ်သမားအဲ့တော့ဟိုကဖြစ်စေဟင်ဟိုတော်ဒီမှမချတော့ဦးကျော်တင်လည်းမမချဘူးဦးကျော်တင်မှမချတော့တော်ဒီလည်းမမချဘူးဟင်နေမလာငါမလာနဲ့နောက်တော့ဦးကျော်တင်ကြီးသေရောဗျသေတော့မှန်ကြပါလို့တယ်အဲ့ခါကျမှတော်ကြီးလုံးလိုက်တာဟုတ်ပြီဘယ်ကမှန်ကြမှာဟောလည်းမကြပါဘူးလေ အခုလည်းသူကမှန်မချတော့ကျန်တာလည်းမှန်မချဘူးတို့မှန်ချတဲ့အချိန်မှန်ကြတယ်ပဲအဲ့ဒါကဒုစာတွေတစ်သက်ဝင်သွားတယ်ဟင်အဲ့ဒီခါကျရင်လေးလာရေးလာပြီမယ်ဟုတ်ကဲ့ဟင်တို့နေသွားတဲ့နေရာတို့တို့ဟောဟုတ်ကဲ့အဲ့တော့တို့မရှိတဲ့အချိန်တို့မမီတဲ့ပုဂ္ဂိုလ်တွေဟောတို့အထင်းမှဖြစ်အောင်ဟုတ်ကဲ့အဲ့တော့လာတဲ့လူတွေလည်းတို့တို့ကြီးသားကိုပဋ္ဌာကျေကိုရဲ့ သာသနာကအပြင်းများလို့ဆိုတော့ကိုတော်ကြီးမရှိတဲ့ဆက်တရားကိုကြောက်တာလို့။ဒါရလားဒုက္ခကတော့ကြောက်တာ။ဟင်အဲ့ဒါကိုရာစီပေါ်မှာတယ်ဟင်ကြောက်တာရာစီပေါ်လေဟင်ဒါတော့တို့တွေလည်းအိမ်မှာဖြစ်ပြီဟုတ်ကဲ့တို့ရကြွာလဲကြည့်နေတဲ့အကုသိုလ်တွေဆွဲတဲ့တာလေးနဲ့ဒီလိုရှိနေနေဒီမှာတိတ်တိတ်တော်လေး ကုသိုလ်တွေရပြီပြီးတော့ရရွာမှာဟိုရှားလေးဝင်းချင်းလေးတဲ့အိမ်ကိုသားသမီး၅ယောက်ငွေအောင်တော့ရှိတဲ့ဝင်းလေး၅ခုပဲနေတော့နောင်ကျင်ပြုတ်ခြင်းကိုမှပြုတ်ပြန်ပြီးတော့ဘူးဟုတ်ကလားအဲ့ဒီခက်ခဲကိုလည်းဟောတရားရှိနေခြင်းအားဖြင့်တဲ့လေတော့အကုန်လုံးအရှင်းပြုတ်ခြင်းလားဟုတ်ကလားဟောမှုလုပ်နေတာဒီကုန်လုံးကဟုတ်ကလားအဲ့တော့တို့နေသွားတဲ့နေရာဒီအခုအများတို့ တို့နေတော်ဟာလေဒီဟာကိုသင်္ကပ္ပိရုပ်ထုတ်ပါတာတရားနဲ့ရုပ်ထုတ်ပါတာတော့မသိဘူးပေါ့လေရုပ်တော့ဟုတ်ပါဘူးဟဲ့ဟဲ့ဟဲ့ဟဲ့ဒီကျောင်းမှာပဲဗျာကျုံရတော့တဲ့ပါဘူးဟဲ့ဟဲ့သင်္ကပ္ပိဘူးတော့ဆိုးလေးတင်တာပါပဲဟဲ့ကျုပ်ကတော့ကြည်နေတဲ့ ဘဝတစ်ချက်ကလေးကိုကိုယ်ကလုပ်ပြီးကြလို့ပဲဟုတ်ပါဒါကမေတော်နဲ့ပတ်သက်တဲ့ကိစ္စတွေတမီးကြီးရှိတယ်ဒါလေးလည်းသာနာမှာပဲဟင်တို့ရတာလာဖြစ်ပြီးကြတာပဲဒီအဲ့တော့အမှဖြစ်သွားတဲ့ဒေတာရလာရသာသနာဘာသနာလုပ်မနေနဲ့လုပ်ခဏတော့နာတော့မယ်ဟုတ်ပါရဲ့ဟင်အဲဝတ္ထုအကျိုးကတော့အကျိုးတိုင်းကိုဘုရားတရားမှာအယူဟုတ်ပါဟုတ်ပါလေအဲ့တော့တို့ကျင့်နေတဲ့ မိသားစုတွေကသာသနာ့ဘုံဝင်ဖြစ်နေတော့ဒီနေရာမှာဒီအိမ်ကြီးရောက်လိုက်ဒီမှာသင်္ကေတများတွေတက်နေတော့ဟဲ့ဟင်သူနေခဲ့တဲ့အိမ်နေရာကိုအိမ်တော်သားမှုဖြစ်မှာသူတို့ဒီနေရာကိုဓမ္မရောဖြစ်နေလောက်ထားပြီးတော့သင်ရဲ့ယူလိုက်ချက်ဟင်သူတို့ကလည်းထားတဲ့ယူလိုက်ချက်ရဟင်ဟင်အဲ့တော့သူ့အမေနဲ့တော့ရှိနေတဲ့သူ့မိသားစုကသာသနာ့ဘုံဝင်ဖြစ်တဲ့အတွက် ဟုတ်လားဒီနေရာကြီးပေါ်တက်နေဆိုတာဘသူနေနေတပိတ်နေနေတစ်ကျက်နေနေသင်္ကန်းမရတာဖွင့်ရတော့မှာမဟုတ်လားအဲ့ဒါမသိတော့လို့ဒီနေရာဓမ္မကိုဖြစ်နေလောက်ထားပေးတယ်လေကျက်လာတော့တစ်ခုတော့ပါဘူးလားဟေးကြာလာပဲကျူးကျူအောင်လားဟေးဟုတ်ပါလားအဲ့ဒါလည်းလောက်ထားပဲဒါကဆက်ထားတယ်တစ်ဖက်ပိုင်းမွေးတာပုံကြည့်တဲ့လေလေးဟုတ်ပါလားသူ့မင်းနဲ့ဆိုတာလည်းအချင်းထုံးတဲ့ပုံမပေါ်ပါဘူး ဟင်ဟင်ဒီသားကလည်းတကယ်တိုင်းနဲ့သားလည်းဟုတ်မှာမဟုတ်ပါဘူးသမီးကလည်းကောက်တိုင်းနဲ့သမီးဟုတ်မှာမဟုတ်ပါဘူးဟုတ်ကဲ့အဲ့တော့လည်းနားဆင်နေပါဆိုတော့သူကလည်းကြည့်လိုက်တော့သူက9သိန်း6သိန်းလောက်ရတယ်သူတို့အဲ့9သိန်း6သိန်းလောက်ရတယ်သူနဲ့ပတ်သက်တဲ့တရားဓမ္မတွေက9သိန်း6သိန်းနဲ့ခဏသိန်းတောင်တော့ပဲတော့ဟင်သူ့လေတော့အလားအပြစ်မှာသူတို့ပို့တော့ ဒီစုပေါင်းမှုတွေဖြစ်ပြီးကျွန်တော်တို့ကတော့လုပ်တာလေဘုရားမေတော်တောင်ကပြောတာမေတော်ကကြားမှာပါဘူးဟုတ်ပါရဲ့ပြည့်ပြီးတော့ဟုတ်ပါပါစိတ်နဲ့သုံးတောင်းတယ်အဲနဲ့လေဝတ်မှာပါတယ်ဘောကရောက်လာပါဗျာဒီရင်းကြောင်းမရတာခင်ဗျာပဲတုတ်ကသူ့ကုသိုလ်ကိုသူပြောတာခင်ဗျားလည်းခင်ဗျားကိုရခင်ဗျားကကြည့်လို့ဒီမှာကျွန်တော်မပိုင်ဘူးမေတော်ပေါ့ဥစ္စာမေတော်လေနဲ့ဖြစ်ပြီးတာပဲဒါမှမေတော်တော့ တတ်တော့ပေါ့ဟင်အဲ့တော့သူ့ချောင်းသိန်းလေးနဲ့ဟိုဖြစ်မှာမဟုတ်တဲ့အတွက်သူ့ပြရမှာမဟုတ်ဘူးလေသံဃာနာမည်လေးတဲ့ဟိုမေတော်ကြီးဒီမှာဖြစ်ဖြစ်နေမေတော်တော်ဟင်ဟင်ဟင်ကောင်းတော့ကောင်းတာပေါ့မလဲမပါပါဘူးဆိုဒါတော့လဲမမဲတော့သွားလေးကိုလာသွားတော့ဟိုပွင့်ပြီးတော့ဖောင်းပေါ့ အဲ့တော့မေတော်ကွင်းတော့ဝါဘူးဖြစ်သွားတာဝါဘူးဟောဆဲမလေးခိုင်ဆောင်မေတော်ဟောဟိုတာလည်းပါရအောင်ငေါမလားဟုတ်ဟုတ်ဘယ်လိုလုပ်ရမလဲဟောမေတော်ကမှလည်းဒီအောင်မေတော်လည်းထည့်ပေါ့ဟိကိုယ်လည်းလုံးမပါတော့ဝါဟုတ်ပါတယ်ဟိအဲ့တော့အဲ့ဝါလုံးလေးလည်းထည့်ရပါတယ်ဟိုကရောင်းတာထည့်ရပါတယ်ဟောရောင်းတာပြီးအဲ့လိုနဲ့သင်္ဃာပဲလည်းလာတော့ကောင်းတာပဲဖြစ်လာတော့ကိုယ်လည်းဒီလက်ထားတော့မှာခင်ဗျာဟိသိကနာမရှိရတာတော့လား တို့ရွယ်ကျင်းနဲ့ဆက်လာတာမကြိုက်တာတော့ဟင်တို့တို့တို့ရွယ်ချက်ကတော့အဲ့လောက်တည်းကိုသူ့ဟိုကြာရတဲ့ဒီကြီးလေးအလကားဆိုမှာပေါ့ဟင်သူ့ဒီဟာကမဲတော်တောင်လို့ပြောတော်လည်းမဲတော်ကလည်းဘယ်ရောက်မှမသိပါဘူးတဲ့ငါလည်းမဟုတ်တော့ခင်ဗျားတို့မှမနေရမယ်ခါဟင်ခင်ဗျားတို့ကအကြောင်းအရှုံးခံပုဂ္ဂိုလ်တို့ကျွန်တော်ဘူးဟင်ဟင်အဲကျွတ်တို့ခုယူသေးချတော့နေမှာတော့ခင်ဗျားတို့မှမမှာပဲခင်ဗျားတို့တတလူလေးဟင်ကျွတ်တို့တန်နိုင်တဲ့ ညာတကာနဲ့သာပင်ဟောတော့ဒါတော့တာဒါတရားကတော့ကျွန်တော်တို့လည်းမရပါဘူးကျွတ်တို့ပြီးလို့လည်းရဘူးခင်ဗျားတို့လက်ခဲလို့ရမှာလည်းဟုတ်ဘူးဟေးဟေးဟေးကျွတ်ကျွတ်တို့ပြင်လာတော့တခါတည်းဟိုလေတော့နဲ့ပြောရင်ရင့်နေတဲ့တကားငိုက်တယ်စိုက်ပြီးပြီပါလေဟေးအဲမင်းကြီးတဲ့တကားဘယ်လိုနေတော့ဟေးဘုရားကြီးတော့ထောင်းတောင်းပြီးတယ်အထံတော်ကမတူဘူးဟိုဟိုဘယ်လို ဟောကြီးဟောကြီးဘယ်လိုဆောင်းရပါဗျာအာကျေနေလားဆွဲတာလည်းပါလေဟင်အကျေနေလားဆွဲတာလည်းပါလေဗျာဟင်ဟင်ဆွဲတာလည်းပါလေဆွဲတာလည်းပါဗျာအဲတော့တို့အခွင့်အရေးတော့ကောင်းနေတယ်ဟုတ်ကျောင်းကလည်းဥပဒေကြီးကဆိုင်ဟင်ဟင် ဘူးမဒီပါမဒီဘုမကြံပြီးတော့ဘာလုံးလိုက်လုံးလိုက်ဒိုင်ရောရဟဲ့ဟဲ့ ဟင်တော်နေကိုခေးကြီးနေတာသူ့တော်လည်းမခံဘူးဟုတ်ဘယ်နေမလို့ခင်ဗျနားမောက်လိုက်နားမောက်လိုက်ခင်ဗျာတော့တော့တော့ခင်ဗျာတော့တော့တော့ဘုရားတော်ဘုရားခင်ဗျာလည်းကရဏတလူလားတော့ဘယ်ရင်တိုက်တဲ့ခါပါတော့ဘောင်းမှာလည်းတဲ့အာရှိတဲ့ကျောက်ကြီးကျေတာကျောက်ကြီးကျေတာဒီလားကျေတာဟုတ်တာဟာဟာအမေကဖဲသွားဖဲသွားဖဲသွားကန်ကူလို့ကန်ကူလို့ကန်ကူလို့ဒါကပြောရတာ ဟုတ်ပါရှိရမှာဒီကတော့တော့လာဆက်မတော့ဘူးဥပ္ပံဝင်တယ်ဘူးဘာလို့မဖြစ်နေလဲဟင်ဟင်ဟင်မပြေးနိုင်တဲ့ဥပါဒာကြီးပဲရက်ခါရက်ခါနှခါအဲ့တော့ခင်ဗျားတို့တော့ပေါက်ပြီးဒီပေါ်တက်နေရုံနဲ့ကြည့်တာအာထုတ်ဖို့ပေါက်ပြီးတာတော့ပြောတော့မပြောဖို့ပေါက်ပြီးတာပေါ့လေဟင်ဟုတ်ကလားတို့ညာတကာမိသားစုဟောတို့ကတော့ဟောတို့ဟိုတခြားသွားလို့ဒီမှာနေတဲ့ပုဂ္ဂိုလ်အဲမိုးတဲ့မိုးယူတယ်မကြကြဘူးပုဂ္ဂိုလ် ဟုတ်ခိုင်မဲ့လည်းဘူးအဲ့လိုစက်တင်လည်းဘူးဒါနဲ့တော့ဒီတစ်ချိန်အယူကလည်းကြောက်မုန်းမဲ့ပုံတော့မပေါ်ပါဘူးအဲ့တော့အယူအမိုးလုပ်အောင်လုပ်ပေးတာလေဟင်ဆန်းရန်တာကချီတောင်ဒီပေါ်ရင်ထိုင်လို့ကိုလုပ်ပေးတာအခုကြီးတော့ဒီတော့ကောင်းမရှိဘူးဟင်ဟုတ်ပြီညာပါအောင်ဒီမှာဒီတော့အိမ်တော်ကတော့လုပ်ပေးတာမှန်ပါဟင်အဲ့လုပ်ပေးတာတော့တို့ပါပဲလေတရားအားထုတ်ပြင်လို့ဟုတ်ကဲ့လားပြီးတော့ဒီဘက်ခြားမှာတို့တိုင်းကနေဒီဘက်ခြား သံဃာရေးကြတော့ပရိသတ်သံဃာအတူလာလို့ဟင်အဲ့တော့တို့ဒီနိုင်ကနဲ့ရေးချကိုအလှကံပုဂ္ဂိုလ်အလုံးကြောက်တယ်ဟင်ဟင်အလှရှင်ကတော့ပြည့်ရင်အလုံးတိုက်ပြန်ကောင်းတယ်ဟုတ်ကြဟင်ဟိုဒီနိုင်ကနဲ့ရေးကြတော့ပထူလာပါလို့ပြီးမသိဘူးမသိဘူးဟင်ဟိုတို့သတုတိတာနိုင်တာဆိုတာအပြလေးနဲ့နာမှာရှိတဲ့ပြည့်စစ်တာပုံကံနဲ့ကတာဟုတ်လားမှန်ပါ ရှင်နေတဲ့ညာနာရီအရိယာတိကရယာနာဘုဒ္ဓဇေမီအဲ့လိုဒီလိုလာခံတာပေါ့သူကြွားကြွားနေလို့ဟဲ့အဲဒါရင်ဘုဒ္ဓဘုရားပါအဲ့ဒီတဲ့ခဏတော့ဝင်တော့တယ်ဟုတ်ကဲ့ဟဲ့အဲ့တော့ဘာလို့ကြောက်မှနေသူအလုံးစုတာနေနေတော့အပေလေးကြံနေကြည့်မလုံးအားပဲတန်တစ်ချောင်းရိုက်နေရအောင်တို့ပါတော့ပဲဟို တက်ကယ်လို့ကြောင်းဖြစ်ခဲ့လို့ရှိရင်လည်းပဲဟုတ်ကလားဟိုတို့နှိမ့်ချက်ကလေးတစ်ခုချိုးပြီးတော့ဟိုတွားကြထုတ်မယ်ဆိုရင်အဲ့ဒါတိုင်းကတော့ဖြစ်ပြီးမှုနဲ့ရဟန်းကိုအာနာရိယသိစရာအဲ့လောက်ကျင့်ကြတယ်ဟုတ်ကဲ့ဘယ်သူပိုင်းမှာဟုတ်တယ်ဟိတို့တို့စိတ်ဓာတ်နဲ့ပြောရင်တော့သူတပ်ဖွဲ့ချတဲ့ပုဂ္ဂိုလ်ကနာတယ်ကိုကိုရတယ်စိတ်ဓာတ်ရတယ်အဲ့ဒီတပ်ပြီးနောက်တော့ဒီတပ်ပြီးနောက်တော့လေဟိသူပိုင်းမဟုတ်တဲ့အတွက်သူစိတ်ကညာလေးကိုရှိဘူး ဟင်တိုင်းတာကြောင့်ဟင်မိမိကြောင့်ပေးခြင်းကြံရင်းကြောင်းဟုတ်ကဲ့ကိုတို့ကြောင့်လာဟိုတန်လေးကြောင့်မလို့အပ်တဲ့ပေါ့မိမိကြောင့်လက်သူပြောဟင်အဲ့လောက်ဒီလည်းမိမိတဲ့ပကတိတတ်တယ်အလူကဟုတ်ကိုမှညာလိုက်တာပေါ့ဒီလိုပါဟုတ်ကဲ့တိုင်းတော့ဒီလိုပါနေရာချင်းချုပ်ဘူးဟုတ်ကဲ့ဘုရားလူတာတော့ ဟိုသတုတိတာတိုင်းကတော့ရှိရှိသမျှတန်ခါဆိုတော့ရှိရှိသမျှတိုင်းမှာဒီလိုပါပါပါပါရဟန္တာတွေပေါ့ပါပါပါပြီးတော့အရိယာသင်းတွေပေါ့ပါပါပါပြီးတော့တို့ခုဝိသနာညာပဲတဲ့ဒီအောင်နေတဲ့ကရဏဘုဒ္ဓရှင်ပေါ့ပါပါပါပါအဲ့တော့ပုဂ္ဂိုလ်ပဲမပါတဲ့သူကြီးကြီးပါရှိပါဘူးဒီလိုကြီးလားရှိပါဘူးအဲ့တော့ငါကူတော်မငါကူတော်ရှိသေးလားရှိပါဘူးဟုတ်ကလားအဲဟိုလာပြီးနေတဲ့ပုဂ္ဂိုလ်ကလည်းငါတက္ကမငါတက္က ဟုတ်လားဒီကလည်းကြောဒီကလည်းကြောအဲ့တော့ပုတ်ပုတ်ကျန်လို့ရတယ်ပုတ်တယ်ပိုင်းတာကြောင့်ပါလေဟင်အဲ့တော့ကြည်သမျှတန်ခါ10လမ်းကျင်နေရင်ပိုင်းတာတန်ခါလောက်တာပဲဒီဟာ10လမ်းကိုအထုတ်ကြည့်မဟုတ်ဘယ်လောက်ကြည့်နေအောင်များပါပါဟင်တူလူလာလဲဟို10လမ်းလူလာလဲဟင်ဟင်တန်ခါကိုတူလဲလူလာလဲ10လမ်းလူလာ ဆိုင်တာကိုပြောအင်းကြီးချင်းသိချင်းမရှိတာကတကြောင်ဟင်အဲ့ဒီခေတန်းကညံဆင်းနေတယ်ဟင်အဲ့ဒီခေတန်းပေါ့ကိုဘုရားတခုနဲ့တူတူဟုတ်လားတို့ဟာလားတန်လေးတိန်နာမှာဟုတ်လားတန်လေးတိန်နေဒီဝါပုဒ်ကဘဝိတာမိဘုရားဟောဘုရားကသူ့ကိုဆိုတာတိုက်ဘူးဟင်တန်လာသူဟင်တန်လေးတိန်နာမှာဟုတ်လားကွာတန်လာသူရင်အဲအကျိုးကြီးမားတယ် ခုနကဆယ်တန်းရှိရင်စေတနာဆယ်တန်းကိုဟင်အဲ့ဒီစေတနာဆယ်တန်းကလည်းပုဂ္ဂိုလ်သက်မပါတဲ့အတွက်တန်ရှင်းသဘောကြာဟင်ဒါအကျိုးများတယ်လို့ပြောတာလားဟင်တန်ငိဒိနေအဟင်စေဝဘုဒ္ဓေတော့ဘဝိတာမိဆိုတာတန်ငါလူငါလူတာနဲ့တူတူတဲ့ဟုတ်ကဲ့ဟင်ဟင်မှန်ပါအဲ့ဒါခဏဥပဒိုင်းကြီးဒီလားနေဟုတ်ခဏအိမ်မှာသမီးတွေရှိလားရှိလားဖေးလို့ရှိလားအဲ့တော့ဥပဒိုင်းကြီးဘေးနေရာရှိတဲ့ပိုက်ဆံကိုဖေးကြီးဝင်ထားပါတော့ခဏမလား ကြပါတယ်ဟင်မှန်ပါခဏသားဝင်အားခဲ့ပါကြပါတယ်ခဏသမီးဝင်အားခဲ့ပါကြပါတယ်ကြပါဘူးပဲသူကျင့်မလို့ကျင့်လို့သိလို့သိနေတယ်တန်ခါတစ်ပါးလိုလိုက်တယ်ဒီဖြစ်တဲ့ကြားသူကြည့်တော့ဖြစ်တာလေဟင်ဟင်ဘုခင်မောင်သားမတွေ့လို့မာသီပြီးခဲ့ဘုခင်မောင်သားမရဘူးလို့ဖြစ်တာမရှိပါဘူးဟင်တော့ပေါ့ပါပါဒီလောင်တန်ကြီးလေးကိုကဘုရားဘဝိတ္တာညဘုခန္ဓာတူပါဒါတော့ခုဟုတ်ပြီးတော့ဘုရားကသိတရားကြည့်တာသုံးသိတာ ဟုတ်သိပြန်ကြဆုံးသိတာဟင်။သိသိကဘုရားဟိုသူလူသိခိုင်းတာ။သိနေပါဘူး။ဟိုလိုရဟန်းနာတွေရောက်ပေါ့။သိနေပါဘူး။အရိယာတွေရောက်ပေါ့။သိနေပါဘူး။အဲ့ဒီမသိနိုင်တာတွေကတကူးတင်နေနေနေနေသိပါအောင်တော့သူတို့ပေါင်းလိုက်လောက်တိုင်းနဲ့ပါတော့အတိကျတယ်။အားဒီကတော့ဘယ်လိုမှမသာဘူးရ။သူနေနေသိသူနေနေသိသူနေနေသိသူနေနေသိအဲ့နေနေသိလေးတွေပေါင်းလိုက်ရောဟိုတမ်းတိုင်းနဲ့ပေါ့။ ရှိတယ်တော့လေတန်ခါလုံးငါ့ကိုတန်တယ်တူပါဟုတ်ပါလားဟင်ဟင်မောင်တောင်းတန်းနဲ့သိသွားတယ်ပါလားဟင်ပြီးတော့ဘုရားရှင်ကဝါဒနာလေးတစ်ပါးကိလေသာပေးတာဟင်ကိလေသာဝါဒပေးနိုင်လားဟင်ဒါနာကိုပေးနိုင်လားကိလေသာပေးနိုင်လားဝါဒနာပေးနိုင်ဟင်ဘယ်နဲ့လို့တို့ပါလားဒီစင်မမောက်ပါလားဟိုလောက်ဖြစ်ခဲ့ဘူးလေဟင်ဒါလူပါလေလားဟုတ်တယ်ဒီ နေကြည့်တဲ့အခါဆိုတော့ဟဲ့ဟိုမြောက်ဘဝကလာခဲ့လို့မြောင်းတွေ့လို့ဆိုတာမြောက်လို့ခေါ်တယ်ဟောဝါဒနာကြောင့်ပဲလေဟဲ့ဟိုဒေါသမြင်ကြည့်တဲ့ပုဂ္ဂိုလ်ကစကားပြောဖို့ဆက်လာလိမ့်မယ်သူတစ်ပိနာကပါလိမ့်ဟုတ်ကဲ့ဘောဟန်ကြီးတဲ့လူကလည်းဒီလိုပေါ့ဒေါသကြီးကြီးတဲ့ရဟန်းလာတဲ့ခါချေချေပချုံနေတယ်ပါပေါ့လေအဲသူ့တော်ဘာနာတော့ဒီလိုဟုတ်ကဲ့အဲတည်ငါးနာကိုပဲနေဘူး သို့တော်ဘုဒေါသဉာဏ်ရှိတဲ့ပုဂ္ဂိုလ်မှာဟိုຢာကဉာဏ်ရှိတာရှိပါဘူးဒေါသဉာဏ်ရှိတဲ့ပုဂ္ဂိုလ်ຢာကဉာဏ်ရှိတာလေအဲမောဟဉာဏ်ကပြန်ထားလားအဲဉာဏ်ပြန်ထားဘူးအဲထားတယ်ဗျာကိုຢာကဉာဏ်ရှိတဲ့ပုဂ္ဂိုလ်ကဒေါသဉာဏ်ပြန်ထားလားဉာဏ်ပြန်ထားလားအဲတော့သုဇာနေနေပဲသုဇာနေနေဝါဒနာပဲသုဇာသူဝါဒနာလေးနေနေပဲသူဝါနေနေပဲဆိုရင်အဲ့ဒီခေတ္တကိုပယ်လိုက်ရင်ဘုရားဝါဒနာပယ်ရမယ်ဖြစ်ပါဟုတ်ကဲ့ဒါအကြောင်းမို့လေပဲတန်ခါလူငါထူတာနဲ့သူတို့ကွာ ဟင်ဟုတ်ကဲ့သံဃာလူကလာနေလူတဲ့အဲ့တော့သံဃာကဘယ်သူတွေတော့တူတူပြောတာမဟုတ်ဘူးဟင်အဘောရှိခင်းနေပြောရင်တော့ဒါကတော့တိုက်နေတဲ့စစ်သားမပြောအောင်ဒီခါလေးရောက်တာပေါ့ဟုတ်ကဲ့တို့တိုင်းကြီးကြီးဟိုလာဒီယာတက်ဖို့ရှိတယ်ရှိပါဘူးဟင်သူတို့ကြတော့ရောက်ကြတာတယ်ပေါ့တို့တော့သူတို့လည်းဟိုစစ်ကိုတိုက်နေရင်ဟိုတက်တော့ရမှာမလားအဲ့တို့ဒီလိုအမျိုးသမီးတွေအမျိုးသားတွေဟုတ်ကဲ့ ဆရာပြင်းတဲ့သိတာတို့ဒီယူကိုတို့ဆရာတွေအာဆရာကဆရာတွေဒီဆရာတွေသိတာတို့ဒါပြီးဆရာကျက်လို့ကျင်တာမဟုတ်လားဆရာကလည်းဝေဟဆဲဟဒီကောင်းဒီကောင်းကြောင်းနဲ့ဒီလိုလေးရှိတာတယ်ဆရာကတော့ဟောပါတော့ပါတော့ဒီလိုကတည်းကလည်းပတ်ပါတော့ဒီဆရာကကောင်းကြောင်းနဲ့ဆက်လာဒီဆရာတို့လည်းဒီပါပါလေဒီဒီဆရာလည်းဝေဟဆဲဟ ရှိအဝေအဝေတိုင်းဆက်ဆက်တိုင်းမှာပဲသူတို့မဟုတ်ပါဘူးအဝေအဝေတိုင်းဆက်ဆက်တိုင်းမှာကြာပါမှာဒီလိုမျိုးသင်ရမ်းမကြည့်ရဘူးဒီဒီဒီလာတာမင်းနာတာရတော့ဒီတော့တန်တော့ပါဒိတ်ကြီးညာမင်းကိုပြောဒီမှာအကျက်ကိုပြောဒီအရောသင်ရဒီလာသူရဲ့နေပြီဒီအဲဆရာမဆောင်ကအဝေကြတော့ပဲကိုနေလုံးခံပါအော်လုံးဒုက္ခပါလာပြန်ပြီ ဟာဒီဆရာမကြီးကလည်းသူတုတ်တုတ်နဲ့ပြီးထားနေတူပါတယ်ကိုကျေးဇူးဘုရားကံတယ်ဘူးဆံလုံးလေးရတာတော့လည်းဒီဆရာမကြီးတို့ကလည်းဟင်ဟင်ဟင်အဲ့ဆက်တော့ဟောအကျုပ်တို့ကိုလည်းတော့ဆက်နေတယ်ဒီတော့လည်းပြောလို့ရတယ်ဒီတို့ကိုကျလာပါလို့လည်းပြောရတယ်အဲ့တော့ဘုရားနှောင်းလာတဲ့ဝင်အေးလုပ်တော့ပဲဆက်လိုက်အေးလုပ်တော့ပဲဒီလိုမခေါ်ဆိုတော့ဟော ဖြစ်ဒီလိုလည်းဒီလိုလုပ်အေးပြီးတော့ဝေးတော့လည်းဝေးလို့လုပ်ဝေးပြီးတော့ဒီလိုလုပ်ကြားနဲ့ဒီစဉ်းစားမတူဘူးလားတူပါတယ်ဖြစ်အကျဉ်းလည်းတူတယ်ဒီလည်းတူတယ်အဲ့ဒါဒီပေါင်းပြထားတာတောင်းတာလေဒါတော့ပတိတော့တောင်းတာဒီတော့ဘုရားကဘုရားကဘုရားကဘုရားကဘုရားကမှန်ပါဘုရားကဟိုနိုင်တယ်မှာဘယ်လိုလဲဘယ်တော့မှမရရဟာဝါလာတယ်ဟဲ့အဲ့ဒါကလည်းတို့လေဟဲ့ အဲ့တော့ဒီလိုကတော့ပါဒီလိုကတော့ဟောလန်ဒီယာတက်တယ်မှာဆရာဝင်လိုက်မှန်ပါဘူးဒီတိုက်ကြီးလည်းကမှအိမ်ကမှနေမှန်ပါဘူးဒီဒီဘာလို့လဲဘာလို့လဲဘာလို့လဲဘာလို့လဲဒီမှာနေနေပြီ။အမေရေရေရေရေဒီမှာနေလို့ဒီလိုလေးပြော။ဟောပဲတက်ပြီးဆုံး။ဟင်။အဲ့တော့ဒီတောင်းလာတော့ပြင်အမေဒီအားကိုအားထုတ်ရမယ်။ပါးဒီကိုသိအောင်လုပ် ပါဠိလိုလိုသိခုသိတာဓမ္မဝိဒါယံတော့ကိလေသာဖြစ်နေတော့ဘူးဟုတ်လားတတိယတဲ့ဟာသိခုပဲဒီတတိယရှိတဲ့ချိန်မှာသမုန်ဒီသိခုပဲရှင်နေတယ်တကယ်ကိုရှင်နေဟင်တရားသမုဒ္ဒါရသိခုလို့ရှင်တာပေါ့ဒီတကယ်သိခုရတတိယရှိနေတဲ့ချိန်ကိလေသာချုပ်နေတယ်ဟုတ်လားအဲ့ဒါသိခုပဲဒါကိုအများတော့ပုဂ္ဂိုလ်ကြီးလို့ဒါဖြစ်လို့ဒီသာသနာကြီးကိုထင်းလို့လာတဲ့ပုံစံလေးတတ်တယ်ပုံစံလေးတတ်ပဲခင်ဗျာ ဟုတ်ကလားဗျာအဲတန်ခါဘူးတရားဒီငါ့ကိုတော့ပါငင်းနေတာတရားဒီခရာကျက်ကိုကျဲလို့သိတယ်လို့သိတာကိုပေါ့ဆိုထားတာတန်ခါဆိုတော့ဒီမှာသူလည်းလာတင်ပါမယ်ဒီဒီကလာလာလည်းပါဘူးညာနာရင်းသာပါဘူးဟုတ်လားဘောင်းကိုကျက်ပါမယ်ပုဂ္ဂိုလ်ရှိတာသေးတယ်ဟုတ်ကလားအနေနဲ့ဒီကမလာနိုင်ဘူးလားအဲဒါကိုမလာနိုင်ဘူးလားအဲဒါကိုတန်ခါဘူးလားသိရင်ဆုံးလာရတာဟုတ်ဒီအော်လား သူမှတိုက်ဌာနချုပ်ကပါလားဟိုလန်ဒီယာဌာနချုပ်မှန်ပါဘူးဟုတ်ဘာခင်ဗျားတို့ကလည်းလုံးနေတဲ့ဟိုလန်ဒီယာရတယ်နောက်မှဟိုလန်ဒီယာရက်တယ်ဟုတ်ဟုတ်ဟုတ်ဒါရတာဒီလောက်တောင်မှန်းနေတယ်ဘယ်တော့မှမတဲ့ပါတဲ့ဟုတ်ကဲ့ဟုတ်တဲ့ပါလေဟုတ်ဟိုဒါရဟိုဒီခါမှာတန်ကြည့်တာလို့ဆိုဟုတ်ပါပါဗျာဟုတ်ဟုတ်ဖြစ်ပါဗျာအဲဖြစ်ပါတယ်ကြာ

တော့တယ်။တော့ဘောင်းဘောင်းကြီးအရာဘောင်းလေးဒီကတည်းကလည်းဒီကလည်းလာရတယ်။ဒါအမြင်လာလို့အမြင်ဆုံးဆုံး။ဒီကကမာမတူကဘာမှပြောလို့ပြောလို့ဒီလိုကိုဆိုတော့ဘူး။ဒီမှာတိုင်ဟောအတူနာတရား။ဒါဆိုရင် တဲ့ဆိုတော့ဒီလိုလားဟဲ့ဟဲ့အဲ့ဒါပဲဘာသာလို့အဲ့ဒါပဲအဲ့ဒါပဲဒီလိုလားအထုံးလိုက်အောင်လို့ဟုတ်လားအဲ့ဒါပဲသူဒီကြည့်နေတဲ့နေတော်သားနဲ့ကမရတော့ကြောင်းတော့ကြောင်းတာမဟုတ်ပါဘူးဟဲ့အဲဒီကြောင်းမဖြစ်သေးတာမဖြစ်အောင်ဟုတ်ဒီကျန်တဲ့ဒီကတာကတာနာဒီကျန်တဲ့နေရာဟုတ်ဒီသူကြောင့်တကားများသူကတကားတကားမိရှင်များကြောင့်တကားကပိုက်ဆံပါလား ဟင်ဟင်ဟုတ်ပါပြီအဲဒုက္ခခံပြီးတရားလို့ဒုက္ခတာတဲ့ဒုက္ခမနစ်တာရဲ့ဒီလိုရတာတဲ့ဒါမှဒီအဲဒီဒုက္ခလည်းသာဒီလိုလိုဒီလိုနဲ့မပြည့်နေတာပြတရားဟုတ်ဟုတ်ပါလားအဲအသေးသေးဘူးတောင်းလို့ရှိတယ်ဆိုင်ရတောင်းလို့ရှိဘူးတိုင်းကတော့ဟုတ်ကလားဟုတ်ပါပြီအဲ့တော့တိုင်းကတော့လည်းဒီလိုခါမှာဟုတ်ကလားဒုက္ခကြိုက်ကုသိုလ်ရမလားအကုသိုလ်ရကုသိုလ်ရ ကိုယ်ကဒါလည်းဝင်တော့မှမဟုတ်တာတရားသိတယ်ကိုယ်ကဒီလိုတရားမှမသိရအောင်ဟဲ့ဘယ်လိုလဲမနာကြည့်လိုက်ဒီနေ့မှလာတော့အာဘယ်လိုမှဒီဘယ်လိုလဲဟဲ့ဟဲ့ဒီလိုနဲ့ဆောက်ရအောင်ဟောဘယ်ဒီလိုလဲခလာပြီလားလုံးပြန်ပြီးအော်မပြေလို့ဒီကနာရက်ချင်းဘုရားတဲ့ကရှိနေတော့များပါပါအဲ့မှာဘာမှတော့ အဲ့ဒါကြီးတော့မျက်မှောက်ပဲဟင်ဟိုကိုယ်ကိုလုပ်ပြီးအကြောင်းနာလာတဲ့ကိုယ်အကျိုးလေးအဖို့ဖြစ်လာတယ်ဟင်ကိုယ်ကိုလုပ်ပြီးဒါအကြောင်းနာအကျိုးလေးကိုယ်ကိုဖြစ်လာတယ်ကိုယ်ကိုလုပ်ပြီးဒါအကြောင်းနာတယ်အကျိုးလေးခရိယာဖြစ်လာတယ်ဒီလားတော့တခါကြရဲတော့သုံးသက်နေပါဟုတ်ကိုယ်ကိုလုပ်တာမှန်တယ်အခုဒီကောင်းလုပ်တဲ့အတွက်ဘယ်သူမှမခဏလာပါဘူး သိလားခင်ဗျာဟင်ဟင်ဟိုဒါလည်းမဲလို့ဟာတော့ဒါပြီးတရားပွဲမှာဘာလို့လဲရေတုံးသားလက်တယ်မဆက်တော့ဟင်ဒီတော့မဲတော့ဒါသမီးရောသူတို့ကိုဒီလိုအစားအသောက်နဲ့ကြောင်းနဲ့ငါတို့ပြင်ထားတယ်ဆိုတော့တွဲနေကြလားတွဲနေဟင်ဟင်ဒီတော့ဒီနာပြီးတဲခုနကပုဂ္ဂိုလ်ရောဒီတကနဲ့ဒီရောက်ကြတာနဲ့လောက်ခဲ့ရမလားဘူးဒါလောက်ပါအဲ့ဒါသိကြတာပါဟုတ် ဒီလိုခေါ်တော့ပါတော့သူ့ကိုကြောက်တာသူ့ကိုကြောက်တယ်ဒီလိုလိုက်လို့လုပ်တာသူ့ကိုကြောက်တာဒါကိုတော့တော့တော့ဟောဟိုကအာယုံမပြုတ်ကြလို့စေတနာမထားတာလို့အဘုဒ္ဓပဲကြောင့်လေဒီဒါနန္တတကဒါအပ်ပါစေကြောင်းကြီးဒါကိုကြောင်းကိုကြောင်းကြောင်းကြောင်းလာတာနေသနာရအဲ့ဒီဟုတ်ဒီအပါပိ 比较脏，它只有那么的地方，是东西带进去。我这样我都没有人家接受的嘛，我没有毛，嗯，讲那个豆腐嗯，你妈都吃脏，你妈都吃脏，嗯。他他嚼嚼嚼，两口不中，嚼嚼还是嚼东西，不要，不要。他 ya bu mun mun mun mun da hele bari çok çok haram mati de ne ne ne abi nan da ti ti de ne ဟုတ်ကဲ့တန်အာရပကွာတန်သူကြောင့်အာရပကြောင့်ဖြစ်တာခေါ်တတ်မယ်ဟိဒီကြောင့်ဟိဘာသာလို့ဒီမော်ဒီတဲ့တိတ်ကြီးလေးအရင်တော့ဒီဘာခေါ်လို့ရှိဒီမမဒိဋ္ဌိဥပ္ပိတ္တိငါလုခဲ့တာဟောပါဒိဋ္ဌိတယ်မမဒီဒိဋ္ဌိကဥပ္ပိတ္တိဆိုတာအင်း ဒါလေးကိုဟိုလေမုန်လေးကြတယ်ဆိုတော့ငါငါတို့ကတော့ကြောင်းမှာတော့မလုပ်ပါမလားဟုတ်ဒီကရောက်ဟင်ဟင်အဲဒီကြောင်းဝင်နေတဲ့ပုဂ္ဂိုလ်ကဒီတာမှငါတို့ကငါထားတယ်လို့မှရှိပါမလားဒီကိစ္စတွေလည်းလားဒါနဲ့ဒီဩဒိသံဩပိသတိသူတို့ငါရောလူပြီးတဲ့နောက်ရောကြောက်အားရောတွေ့လိုက်တဲ့စိတ်ကလည်းပြန်နေမယ်ကူးနေမယ်ဒါဩဒိသလားသူတို့လည်းဒီအာဒေါမနတာဩပိသတိ ဟိုကိုကြောင့်ကြီးဆက်ဟိုကိုထုံးလိုလေမုန်တိုင်းနဲ့ပါသွားမယ်ဒီပေါ်လေးသူတွေကလည်းဟိုကျဲ့ကြည့်တာနဲ့ဟိုနာကဒီဟိုအိမ်လာကြည့်လိုက်ရဲ့ဒီကြဲ့ပြီးတော့လည်းဒီတဲ့ဒီဒါနနာတုတ်တို့ကျင်းနေမကြည့်ဟုတ်လားဘုရားနာဦးမဲ့ဘုရားလက်ကင်ထားတဲ့နေရာကဒီလိုကြားလို့ဒီကတော့ဒါနနာကိုဒီလိုလည်းကြောင်နဲ့ညောင်လုပ်ထားတဲ့ကဲတဲ့ပုဂ္ဂိုလ်ကစီကြီးနဲ့ကိုင်းနဲ့ကြီးလိုက်တဲ့ကြီးကြတယ်ဘုရားတောင်တယ်နာကြောင့်လည်းပဲဒီဒီလိုလည်းဖြစ်တယ် ဖြောက်တဲ့အချိန်မှာတော့ဒီသီးကစိတ်တိုင်းညာဖြစ်ဖြစ်ရမှာမဟုတ်ဘူးဟဲ့အဲ့တော့လူကြီးနဲ့ထုံးမရတဲ့အချိန်တော့ဒေါမနသာဖြစ်မလားမဖြစ်ပါဘူးဟဲ့လူကြီးနဲ့ဒီဟိုမရတိုင်းမရတိုင်းလေဒေါမနကလည်းဖြစ်တယ်ဒေါကာဟောဖြစ်ပါလားဟဲ့တော့သူရတယ်သရာရမဏကအဲ့ပါရုံတိုင်းသွားတယ်တဲ့သူတော်ပြုပါအဲ့ပါတော့လားဟဲ့ဒီဒီဒီလုံးကစိတ်တိုင်းစေတနာတိုင်းဟိုမှာပါအကျိုးပေးတာကိုဟဲ့သရာရမဏကဥပ္ပတိတာလို့ ဟင်သူတော်ဘူးလို့ခေါ်ပြအဲ့တော့လုပ်တဲ့အကြောင်းကတော့ဟောဖို့ဆိုဟုတ်ဒီကဒီစေနာနောက်မှာအဲ့ဒါတွေပါသွားရင်ဟုတ်ဒီစေနာကခင်ဗျားတို့ဓာန်တူတဲ့အတွက်မရေရောက်မယ်လို့ပြောတာမဟုတ်ဘူးဥပကြိုင်ဓာန်ကိုတောင်းခံလုပ်တဲ့အတွက်မရေရောက်မယ်ပြောတာမဟုတ်ဘူးခင်ဗျားဒီကုသိုလ်ခင်ဗျားဒီကိုရာဝိတာဟုတ်ဒါဖေဖေဆိုရင်ခင်ဗျားဖေဖေတောင်းခံတယ်ခင်ဗျားကိုရာဝိတာကိုရတာဒီကိုဟင် ဟင်အလူတကာကငွေသားပေးနိုင်တာပါကြောင်းခဏလောက်ပါတာဟုတ်ကဲ့ဟင်အလူတကာငွေလောက်တယ်ဆိုရင်အဲဟိုကတသိန်းဒီကတသိန်းဟိုကငါတော့ဒါကနားမလာဘူးလားမှန်ပါဘူးအဲဒီငွေငွေကနေဒီလိုပြင်ဖြစ်အောင်ပုတ်ဖြစ်အောင်ခဏလောက်ထားတာဟုတ်ကလားမှန်ပါအဲ့တော့ဒီကိုယ်တို့ကြောင့်ခဏဖြစ်နေတာလူနဲ့ဖြစ်နေလူနဲ့ဖြစ်နေနိုင်တယ်ဖြစ်ဟုတ်ကဲ့ငါဖြစ်နေတော့ကိုယ်အိမ်လေးကိုဒီပါလေးကြည့်ပြီးတော့တတ်မဲ့နေနှမျောနေဟုတ်ကလားဗျာမှန်ပါဟင် တရားဝတ္တနာပါသွားမှာကိုအဲ့တော့ခုတစ်ချက်ဝင်နေငွေကိုတို့ရောင်လို့ပြပါသေးတယ်ငွေလေးကလည်းကိုဒါလေးပြန်ကြည့်ရပယ်ချံဝါလို့ရလဲသူ့ပြန်ကိုဖတ်ဖို့ဖတ်နေဖတ်နေတော့ခုလည်းရောက်တဲ့ငွေတစ်မျိုးငွေတစ်မျိုးထည့်တယ်တမ်းမှုဆိုတာလေဒီအဲ့ဒါဘယ်လိုလဲပေါင်းပေါင်းပေါ်လားအဲကိုတားနဲ့ပညာသမီးကြီးတွေကိုသမီးနဲ့ပညာသားတွေတို့မှကိုတားနဲ့တင်ကိုအားပေါင်းလုံးကျင်လာပဲဟုတ်ပြီဒီကတည်းကပါသွားလို့လေဒီအဲ့တော့ကျိုးလေးမှဆက်လာပါဟုတ် ပြီးတော့ဘာလို့လို့ဒေါမနာတာငါလို့မပါဘူးဘာလို့လို့ဟိုမဖြစ်တတ်နေတဲ့ခြေတော်ချပြန်ပါလို့လားဒါဘူးလားဒီလူတော့ဖြစ်ဖြစ်မှာပေါ့အဖြစ်တော့ဖြစ်ဖြစ်မှာပေါ့ဟုတ်လားဒီဒီတော့ရှိမယ်မသိရင်မသိရဟာဒါတစ်ဖြစ်အကျိုးခံစားမရှိတာဘာလာဟဲ့ဝေးသိမ်းဒီတိုင်းဥပဒေကောင်းတာတောင်းတာတော့မဟုတ်ဘူးကောင်းတာတောင်းတာကောင်းတာတောင်းတာ တိုင်တိုင်ရတာဟုတ်တော့ဟင်ဟင်ဒီကတနာနဲ့ကိုကြတာလေဟင်ဒါတော့အပိပိတမ်းနေတယ်လေအဲ့ဒါလည်းမတော့ရဘူးဟုတ်ကလားဟင်ငါတော့ဘယ်နည်းသိသိပေါ်လာငါပိုင်နေလို့ဒီမဲ့ဒီဒီမှာငါဘယ်ဟာဖြစ်ဖြစ်ဟုတ်ကလားမကြုံရမတွေ့ရတဲ့ဒါလေးဖြစ်လည်းမခိုင်းရကြတမီးလေးဖြစ်လည်းမခိုင်းရဒီရအကုန်လုံးဟင်ဟင်ဆက်နေတော့ဟင်အဲ့တော့ကဲအခမ်းအနားလေးကြည့်တော်လဲပဲအခမ်းအနားလေးသူ့ကိုခဏခဏအခမ်းအနားလာ ဟုတ်ကဲ့လားဟင်ဒါလေးဝေးပါလေသူတရားလေးဝေးထားဖို့ဟုတ်တာဝင်ပါလားခင်ဗျာတရားမရပါဘူးတာမရအာဟုတ်ဟုတ်ပါဘူးဒီကားရတဲ့ဗျာဒါတမန်မိတ်တဲ့ဗျာဒီကြောင်းကိုခေါက်ခဲလို့တောင်းယူခဲ့လို့ဟုတ်ကဲ့ဟဲ့တဲ့မှုနဲ့တမန်မှုနဲ့ဟုတ်ကဲ့ဟင်တာယာမှုနဲ့ဖြစ်နေခဲ့တော့ရလာတဲ့ဒါလေးပေါ်လေဒီကြောင်းလေးအရေးကြီးတဲ့ခဲ့ကြည့်နေမှာ နော်ခံရပါဦးမလားမခံရဘူးဒီလိုလိုတားလေးမျိုးလားဖလားလေးမျိုးလားဖလားလေးမျိုးဟုတ်ဟင်အဲဖလားမှာကတော့ဝယ်ပြီးကြတယ်အဲပါလာကတော့တော့လောက်လက်ပြအောင်ဟင်ဟောလာလို့တော့တားရတော့ဘုရားတွေကိုတားလို့နဲ့တားပြီးလို့နဲ့ဆင်းနေတာမှန်ပါဟင်မဟုတ်တဲ့ရောတဲ့ရောခေါ်ပါတယ်။ဆရာကဆောင်းနေတာတောင်းပါတယ်။ဟုတ်ကလား။အဲ့ဒါတို့တို့ကတမန်မှုရှိတဲ့တိုင်းကလာဖြစ်တာအတူတူ ဟင်အဲ့ဒါဝိရကအဆုံးပေါ်ရကိုရတဲ့ဒီစီမှာတာယာနေမယ်တတ်မဲ့နေမယ်နှိမ့်သက်နေမယ်ဟုတ်ကလားအဲ့ဒီတာယာနောက်တတ်မဲ့နှိမ့်သက်တာရှိသလိုငါပဲငါပဲလည်းကြီးလိုက်မယ်ဟုတ်ကလားဟင်ငါပဲငါပဲကြီးသလိုဟုတ်ကလားဟင်သူ့ပေါ်ကိုတို့ရင်သိတာလည်းရှိမယ်နောက်လုံးမသားမှုလည်းရှိမယ်ဟုတ်ဒီကျန်တဲ့စိတ်တွေရှိမယ်အဲ့တော့ဒီကုသိုလ်တွေသွားခံတာဟုတ်ကလား ရည်ပြုထားတဲ့အကြောင်းကလေးကြောင့်တော့ဖြင့်တို့ပြောရင်တော့သေရည်မျိုးကောင်းပေါ့အောက်ကြီးနဲ့ပြောရင်တော့မရှိစုတော့ချက်ဟိုပိုက်ထားဘာရဲ့သိလာတော့ဘိုးကိုက်ကြီးဖြစ်မယ်ဟင်မျိုးလေးကတော့ကောင်းတာမရှိစုမျိုးဟုတ်မှန်ပါဟုတ်သိလာတော့ဘိုးကိုက်ဟင်ဟင်ဟုတ်ကလားဗျာဒါကုသိုလ်လုပ်ပြီးအကုသိုလ်ဖြစ်တယ်။ဒါဟုတ်ကလားဒါကုသိုလ်လုပ်ပြီးအကုသိုလ်ဖြစ်တယ်။ဟင်အဲ့တော့တို့ ဗုဒ္ဓဘာသာလူတဲ့သူကဟောဒီလမ်းဘယ်နှယောက်သွားတော့ညာတော့အဖိုးအောင်မင်းကသာသူရှိရပေါ့ကွာဟင်ဒီလမ်းလို့သူရှိတော့ဟင်ဟင်တရားမှာကျုပ်ဟိုတို့သာတော်တဲ့ကြီးတယ်တရားမှာတရားတယောက်ရှိတယ်ဟောတော့ဟိုတော့တယောက်ပါတယ်တယ်ကမရလေဒါကလည်းဒီလိုဆိုတော့ကျုပ်လည်းနည်းမယ်ချင်လို့တရားမှာတရားတယောက်ရှိတယ် ကျွန်တော်တော့ဟုတ်လားဟဲ့ဒီတရားဘုရားပြောကိုဖိုးအောင်နေဝေးလာတယ်ဒီလိုပဲလာမှာပဲမဟုတ်လားမှန်ပါပါအေးဒီသိနဲ့တရီပြီးပါဘူးအဲ့တော့ဘိုးကြီးရာခိုင်လုံးကိုကြည်လာတရားတရားလားတရားတရားအေးတရားတရားဖြစ်မယ်တရားမှာပန်းလက်ကိုဒီသိနဲ့တရီပြီးရင်ကိုသာသမီလည်းဒီလိုပဲလာမှာပေါ့ဟုတ်ကလားဗျဟေးဒါကုတုလောက်တာတော့ကောင်းပြီသို့တော်အားလုံး ဓာတုများသောအပြင်အာရကုသိုလ်ပုဂ္ဂလနာမခန်းကြီးနဲ့ကုသိုလ်ကြွားခြင်းနဲ့ကုသိုလ်အမြင်ရောနဲ့လုပ်တဲ့ကုသိုလ်အဲအဲအဲ့ဒီဟာကသူမှာတော့ပုဂ္ဂလနာဒီဟောကုသိုလ်ပြုပြီးကုသိုလ်ဖြစ်ဟင်ကုသိုလ်ပြုပြီးကုသိုလ်ဖြစ်တာကဟောကုကြောင့်ဟုတ်ဟင်ဒါဌာနတတဝတံပြဖို့ဖြစ်ဒီလိုကလေးသင်ရင်ညာအမြစ်ပါဟင်ပါတယ်လို့တော့ဟင်တို့တွိုင်းမတတ်နဲ့ ဟိုအသက်ဖြစ်ခဲ့လို့တင်လေအသက်ရဲ့သက်ရတာလေခံစားမှုမျိုးထင်ကြံချင်းတော့ဟောလေဘယ်လိုလဲခံစားမှုမျိုးအဲ့လိုပဲခင်ဗျားကြောင်းမဆောက်ခင်ညီနေရာကြီးကအမှတ်ရှိခဲ့ညီနေရာကိုလိုင်းရင်းတို့တော့ကြောင်းနေရာဖြစ်သွားတာပေါ့အဲ့ဒီလိုင်းရင်းနေရာအုံမြချတော့အဲကြောင်းလုံးမှလို့ဖြစ်သွားတာပေါ့အဲ့ဒီနေ့ပထမဘွားပုံဘုံဟူကဘဲဘုံဟူကဘုံဘုံဟူကသေတာဘုံဟူကလက်သမားဟူကပယံ ဒါလေးတွေစုပေါင်းပြီးတသတသတသတသအခုမှပြန်ပေါင်းနေတယ်ဟင်ဟင်ဒီလိုဆိုစမရှိတဲ့နေရာကစတယ်ဘာမှမရှိတဲ့နေရာကစတယ်ဟာဒါအတက်အတက်အတက်အတက်ဒါအတက်တော့ဖြစ်ရောက်ပါဟင်တောင်းတလို့ပြီးတာဒါအတက်ပြီးတော့တစ်ခါပြီးတော့ဖြစ်ရောက်ပါဒီတိုင်းပဲခင်ဗျဆောင်ရင်ဆောင်ရင်လည်းဘူးလို့တန်းဟုတ်ကလားဟဲ့ဒီသူခံနေရတဲ့အတွက်ကြာနေတယ်တန်ဖိုးကြတို့ရန်ကုန်တက်ရုံများဆိုရင် တစ်နှစ်လေးဆရာခိုင်လို့နေတော့တန်ဖို့ကြပြင်နေတယ်တော့ပြရတယ်ဟုတ်လားဟင်ဟင်ဘယ်လောက်လုပ်နေလို့ခဲ့အဖေအုပ်ကဘယ်လောက်တန်ဖို့ချဖို့တစ်နှစ်အတွက်ကိုဟင်ဆရာခိုင်လို့ဟင်အိတ်ထားတယ်ခုပြန်လဲဆရာချတယ်ဆိုတော့ဘာဖြစ်လို့လဲဟာဆရာခိုင်လို့ဟိုပြက်နေလို့ပြောတာဟင်သူကဘုံကြီးကြမှာပြက်တယ်ထင်အဲ့တော့တစ်နှစ်လည်းရင်ဒီဦးလူရဲ့ဒဏ်ကြောင့်ဟုတ်လားပြက်နေပြီဟင် စက်နေပြီးဟုတ်လားတသာတသာတသာတသာနဲ့ပြက်ပြီးဟောင်းလို့မယ်အကောင်းကနေဟောင်းကောင်းမယ်အဟောင်းကနေဖွေးအောင်မယ်ဖွေးပြီးခြာသာခြာတိုက်နောက်ဆုံးဒီပဲကြံပြပါလေဟဲ့တာရုံကလည်းလူကြီးကတာသုံးတော့ကောဒီလိုဆိုဒီကြောင့်ပေါ်တာဗျာဒီလိုဟဲ့ဟဲ့ပြီးတော့ဒီတိုင်းကြီးလားဥပဒေကမလုပ်ဘဲနဲ့ ဘာတော့မေတော်နဲ့တားနဲ့သမီးကိုဟောဟောတာကခင်ဗျားပေါင်းမဲ့အုပ်ဘုံညဟောတာကခင်ဗျားတို့အဲ့ဒီအုပ်ကိုကလည်းအင်္ဂလိပ်လုံးမဲ့ထုံးနဲ့ပဲညဟောတာကတုတ်ခင်းမဲ့အပြင်းညဟောတာကဟိုဒိုင်းညဒါကသူ့ဘုံညနဲ့ဆိုကြောင်းတစ်ပေါင်သာပုံပြီးတော့အင်းဒီကြဆိုရင်ဟိမေတော့ဟိုတော့တားနဲ့သမီးရဟောတော့သူ့သူ့ဆောင်ကြည့်ဘယ်တော့တားမလဲဟုတ်ပါဘူးဟုတ်ပါဘူးဟုတ်ပါဘူး ခင်ဗျားရောငါဆောက်ခါတာဆိုဘယ်တော့ตายရလိုက်လဲမตายရဘူးဆက်တောင်းလို့ခံလို့ခံဖို့ဗျာဟင်ဘာလဲဘာလဲဘာလဲညာဘာလဲဗျာဘာလဲဗျာဘာလဲဘာလဲဒီလိုဘာဟောမှာတော့ဒီမှာပြင်ကလည်းပုံထားတဲ့ရှင်နဲ့ဟောဒီဟိုဟာလုံးမဲ့ဟာတွေလေဟိုဒိုင်းလုံးမဲ့ဟာတွေရောချင်းလုံးမဲ့ဟာတွေရောဒီကဟိုချင်းလုံးမဲ့ဟာတွေရောဘယ်လိုခင်းမဲ့ပြင်တွေလည်းပုံထားတဲ့ ပုတ်တွေလည်းပုံမှန်ပုံထားတယ်ပဲတွေလည်းပုံမှန်ပုံထားတယ်ဖုန်းတွေလည်းပုံမှန်ပုံထားတယ်ဘယ်မှမြည်ကြီးပုတ်လို့ပုံကြလောကရောမယ်အဲ့တော့တော့ဘူးကျောင်းတကာခံဆိုင်ကြဟောတာရတပေါ့ဟင်ဒါတော့ဟိုမေတော့တာနဲ့သမီးဟောကျုံကျုံကျုံကျုံနေမှာပေါ့ဟင်ဟင်အဲ့တော့ခုဘာလို့ဓာတ်ကြီးကျုံလာလို့ပေါင်းတူလာနေတာမှာဟင် အဲ့ဒီလူတွေကိုအဲ့ဒါကိုသိတော့တာသင်္ကေတမှာမှန်မှန်တက်လာတော့သင်္ကေတမှာပြန်ပြက်ကြအောင်ပါလေသင်္ကေတမှာဘူးဒါနဲ့မပြီးသေးပါဘူးအဲသိဆရာခိုင်းလို့လားမှန်မှန်သိဆရာခိုင်းလို့နဲ့ပြက်နေပြီဆရာခိုင်းလို့လျှော့တာဘာဖြစ်လို့လဲဆရာခိုင်းလို့ပြက်နေလို့လျှော့တာဟုတ်လားလကားလျှော့နေလဲဆိုလို့ရမှာဒါမှမလျှော့တာလေမှန်မှန်ဟုတ်ကလားပြက်နေတယ်ပြောင်းကြည့်ရဟုတ်ကလားဟဲ့ဒီလိုဆိုတာဗျာဒီလိုဒါနာဒီကြောင်းတတ်တော်ပြီးပြီးတန်းသူကို ပေးလူခဲ့တဲ့အကြောင်းကိုသိသွားခဲ့ပြီးသင်ညာလိုက်ပါဟိကုသလာအဲ့ဒီကုသိုလ်တုတ်လို့ခေါ်တဲ့အကြောင်းအနိစ္စတော့မမြဲဘူးဘာလို့မမြဲတာတော့ဒုက္ခတော့ပြည့်လို့ဘာလို့ပြည့်တာတော့အတ္တတော့တကယ်အစ်မမရှိတာစိတ်သားတော့တကယ်ပုတ်လို့လားဒီဒီလိုတစ်ပင်ကပုတ်ပြီးတော့သူဒီသားမျိုးချင်းနဲ့ခံဆက်တာလားပုတ်တာတော့ပုတ်လို့လားသံဃာကောမဟုတ်တာကြီးဟုတ်လို့တာလား ဟင်မမြင်ဘူးသာလုံးမမြင်တာကိုကြက်နေတယ်သာလုံးကြက်တာတော့တကယ်မဟုတ်လို့ကြက်တာဟောဟုတ်ပါလို့ပြရမှာတော့ဟင်ဒီမှာမဲ့တို့ဝတ္တပါတိမဲ့ရောက်နေပုဂ္ဂိုလ်ဒီမဲ့ကြက်သလားကြက်တာပါဗျာဟင်ကိုကရောကြက်သလားကြက်တာဟင်သူတင်သူတင်အဲ့ဒီမဲ့လေးတင်ကိုလေးတင်ကြက်သလားကြက်တာအဲ့ဒီမဲ့လေးတင်ကိုလေးတင်ရောက်တော့ငါခံစားရတဲ့မိစ္ဆာကောကြက်သလားကြက်ပါဗျာဟင်တဘာဝပဲကြက်ပါဟိုးဒါတဘာဝမဟုတ်တာကြီးပြုခင်တာကြက်မှာပေါ့အနတ္တတာပဲလေဟင် ဒီလိုဆိုရင်ဒီပေါ်မှာตายရသိရှိတယ်သိတာမဲ့သိတော့အဲအဲ့တော့ငါကိုယ်တိုင်တာဝန်ယူလုပ်ချတာပေါ့ကွာဆိုတဲ့ဒိဋ္ဌိကောကျုပ်ကကွာလုံးလေးကောပြီးတော့ဒီလိုဆိုရင်ဒီကြောင့်အဲကြာကြာမှခိုင်မမလားဝိသိကိစ္စရောပြီးတော့ဟင်ရှင်းနိုင်ဘူးအဲဒီကြောင့်ပြည့်ပြည့်မပြည့်ပြည့်ဟုတ်လားနှလုံးမသားဘူးရှင်းနိုင်ဘူးလားရှင်းပါဘူး 哎，健康方面有的，健康方面来一点，我们来发表一下，对不对？健康方面，到你不发达，你什么？病不讲也要什么？哎，我这这还来发表一下，多，健康无健没健康不没健康，哦，咦，咦，你农村人都是这个嘛，三江四海的大家，锅子里、米箩里、尾巴到啥，他们那啥都给它，酒杯下的香呢，多多酒杯话的，没得，多少，哎，这没。 အဲတဏှာတွေမကပ်ဘူးလေဒီကုသိုလ်ရဲ့ယူဟာလူဖြစ်ပင်နတ်ဖြစ်ပင်ဖြစ်လာတဲ့အခါဒေတိတိသုံးသုံးလာမလို့ပြည့်စုံတယ်တမ်းမကြည့်ဘူးလေတော့လာဝင်လာလဲတဏှာလေးငါလဲပြုတ်ကြဘူးလေအဲ့တော့ထွက်ဦးမဲတော့လဲမဲတော့ဘူးလေရလို့လဲတုံတော့မရလို့လဲတုံဖြစ်လာလို့လဲမတုံတော့ဘူးပြက်သွားလို့လဲမတုံတော့ဘူးဒါဆိုတော့တေနာကျူးကြီးတက်တက်ခံပါရမယ်ခင်ဗျအဲ့ဒါကိုကျူးပြီဒါကုသိုလ်ကျူးကြီးကုသိုလ်ကျူး ဟုတ်ကလားဟင်ခုနကရာကုသိုလ်ပြုပြီးအဘိုးဒါကကုသိုလ်ပြုပြီးကုသိုလ်လုပ်တယ်ဟုတ်ကလားဟောပြုလုံးကလည်းအပြစ်မရှိဘူးကောင်းကျိုးပေးတယ်လို့ဟောကွာခံရတော့တယ်အပြစ်မရှိဘူးကောင်းကျိုးလည်းပေးအဲ့ဒါကုသိုလ်ဟုတ်ပါတို့တူတော်ကျိုးကဘာတော့တို့ပြောတယ်အတန်တာခြင်းလို့အဲကြီးပြီလို့ခေါင်းလောင်းလို့တူလို့ဟိုတူတော်ကျိုးဆိုကြီးပြီကလည်းငွားကြီးချာမှအတန်ကောင်းတော့ ဟင်နေမောင်းကြတော့မျက်ခွက်ကြီးကိုပိတ်ဖို့အဲ့မှာတန်ကောင်းတာသူတော်ကျိုးဆိုရင်ဘယ်လိုကုန်ကြတော့ဘောင်းကြီးနဲ့ချပါနေတာပေါ့ကျုံးရောဘောင်းကြီးဟင်ဘယ်လိုကိုဖရားဟောတဲ့သူတော်ကျိုးနဲ့တို့သူတော်ကျိုးဘယ်တော့ကွာလဲသူကတော့အတန်တာရှင်လို့တဲ့ခေါင်းလောင်းခေါင်းလောင်းကတော့သူ့ကြီးထားပြီးအတန်တာလားဟိုးထိုးမှတာလားဟုတ်ဟင်ကြီးစရာတော့သူ့ကြီးတာလားဘာလို့ဆင်းမှတာလား ဟဲ့ခင်ဗျားတို့လူတော်ကျုပ်တို့အဲ့ဒါပါယူရမှာပေါ့ဟုတ်ဗျာဟင်ဒီလူတော်ကျုပ်တို့ထားဟိုဗျာအဲ့တော့အဲ့ဒါကယူရမှာမဟုတ်လားဟောအာဟာဒေးဗျာမခံနေမခင်ဗျားတို့ကလူတော်ကျုပ်တောင်းထားတာဟိုဗျာဟင်အာလုံးကြောမယ်သူတို့ကသင်္ခါတိုင်ကိုမှသွားခံစားရတာပြောတာ ဟင်သူတို့ကပါရနေတယ်ဆိုဟိုမှာအကျိုးပေးကြတယ်ဒါပါရနေတယ်ဟင်သူတို့ကမပါတဲ့ဆိုဟိုမှာမပါဘူးဘာလို့သူတို့ကဖြစ်ဖြစ်နေနေတယ်ဆိုဟိုလည်းဘာဝင်လာတဲ့ဟင်တော်လို့ဆက်တော်လည်းတော်လို့ဟုတ်ဟင်အဲ့ဒါကဒါဟုတ်ကဲ့အဲ့တော့ခင်ဗျာအဲ့ဒီဟိုကုသိုလ်ကြောင့်ကုသိုလ်ရတဲ့ဒါကတော့ခံစားရတဲ့ဘဝကခင်ဗျာတစ်သေးဖြစ်နိုင်တယ်တစ်သေးသွားပါလိမ့်လို့ပြောတာတစ်ခါဟင်ခင်ဗျာသာပြောတာ မချုံပေါ်တာမဟုတ်ဘူးမြင်ရတာပြောတာတခါကမြတ်တယ်ပေါ့မချုံဘူးပြောတာလေအဲ့မမွေးခင်ကတည်းကသူတိတိကဆင်းတယ်အဲ့ဒီသခင်မျိုးတဲ့ကွာပฏิသန္ဓေနေရတရားဟင်အဲ့တော့ဘုပါချဖို့လုပ်ပြီးတော့မမွေးခင်ကတည်းကအဆုံးစင်းဟုတ်ကဲ့လားမွေးလာတော့လေအင်းတော်ဒီနဲ့ဇာတာနာနာဟုတ်တယ်မရှိမှန်ပါဟင်ဇာတာနာနာပြီးတော့လေကိုကိုလေးဘာမှရှာခြင်းဖွေခြင်းမရှိဘဲနဲ့ဒီတုန်းကလည်းသိပြီးသိကောက်ရှိတယ်ဆိုဟိုကြတော့လေ အောက်ဖြစ်ဖြစ်ဓာတ်သူဖြစ်ဖြစ်အဲ့ဖြစ်ဖြစ်ဆက်ဆံတဲ့နေရာလဲနုညံ့တယ်လို့သူတို့ကလည်းနုညံ့တယ်လို့ဘိုးကြီးကမှပါတယ်ဟင်အဲ့တော့အောက်ကလည်းယူဒီတရားဓာတ်သူကလည်းယူဒီတရားတက်ကလည်းယူဒီတရားဟုတ်ကလားမိမိကကောင်းနေတော့အဲဟိုအသေးသားလေးဟိုအချမ်းသာလေးကလည်းခင်ဗျားကိုညှင်းချင်းလင်းကြီးမကြည့်ဘူးလားဒီခင်ဗျားကနိုင်တဲ့သင်္နေလုံးရင်းကိုကလည်းဟိုပဲနေတော့ဟိသူကလည်းဟိုအမှုရန်ကလည်းရရတော့ညှိတော့မယ်ထင်တယ်လိန်တော့မယ်ထင်တယ်ဒီ ဟေးသူတို့တော်ပြောပြောရင်တော့ဘယ်နဲ့ပါရိုက်ပါတဲ့သိနာအာမေတ္တာသူကိုက်ကြတယ်သူပါလေဟေးဟေးအာခင်ဗျာအဲ့ဒါတတိယမျိုးခေါ်မွေးရသေးဒီဘာမှလည်းတောက်လို့ဟေးအဲ့တော့သူကလည်းခြားကမဟုတ်တော့ဟိုဒါဟောပြေဦးမလားအပြစ်ဟေးဒါဟောတာရအောင်မလားသိတယ်ဦးမလားသိတယ်ဟုတ်ကဲ့ရတယ်တော့သုံးတော့အဲ့တတိတတိ ဟောတို့ခုနကပြောတဲ့ကုသိုလ်တော်ကြောင့်ခံပြီးဟုတ်လားတာယာချင်းတတ်မဲ့ချင်းငါးပိုင်းငါးပွဲရှိခြင်းအဲ့ဒါနဲ့တို့တဲ့ပုဂ္ဂိုလ်ကအကျွဲပဲဖြစ်နေတယ်ပင်းဖြစ်နေတယ်ဒီလိုချင်းချင်းလေအကျွဲကဘာပြောတာလို့မကြိုက်သူလုံးမသိဘူးဒီဆိုလက်ထက်ကြမှာကျွဲလို့အကျွဲအဲ့ဒါကတရားတန်ကိုတစ်ခါလောက်ကိုထမြတ်မှတ်တယ်လေဟဲ့တရားတန်ကတရားလောက်ကိုထမြတ်မှတ်တယ်လေမတရားတော့မှ ဒါကအဲ့တော့လောဘကြီးမှပြီးွားဖြစ်တာသူကဟင်တဏှာကြီးမှပြီးွားဖြစ်တာဒေါသကြီးမှမခံနိုင်ကြီးမှပြီးွားဖြစ်တယ်ဖြစ်တော့သူကလောဘကြီးနဲ့ကြာထားတော့ဘယ်နဲ့တော့အဲဝင်တဲ့ဝင်လေးဟာပြန်ဆက်ပြီးရှင်တော့ဟင်ဝင်လာတော့ဘလောက်ဝင်ဟုတ်ပါမျိုးမျိုးတော်မျိုးတော်မျိုးတော်မျိုးကငါတော့ဝင်လို့ရတယ်ပြန်ဆက်လို့ရအောင်ဆောက်ပါလေဟင် ဟင်သုံးမျိုးမှငါးဝင်ဒီဒါကိုဖွင့်ပေးကြလားမပေးပါဘူးဘယ်လိုလုပ်ထားတော့ဟုတ်အဲ့ဒါအဝင်တော့ရှော့လို့ဟုတ်ဖက်တော့အဲပြုံးရပြုံးရတာကြအဝင်မှာရှိတာရှိတယ်မူလီတဲ့ဒါရမ်းလိုက်တာထုတ်ကြည့်ဖွင့်ကြည့်ဟုတ်ကလားဟင်တော်တော်တာယာကြီးဆိုရင်တော့ကိုမိမတောင်တယ်မသိဘူးဟင်မိမဘောအမြင်မခံတော့ဘူးဝင်ထားတယ်လေဟင်အသိမခံတော့ဘူးဗျဟုတ်ကလား အဲ့တော့ဘယ်နဲ့တော့လေအကျိုးတော့ခံစားရပါရဲ့ရှားတုံးကလည်းမတရားတုံးတော့လည်းမတရားမတရားဟင်အဲ့ဒါဘုလိုမတရားတာနဲ့တွေ့ရင်အဲ့ဒီမှာအတိုက်ခံလို့ပုံနေဘုလိုမဖြစ်နေဘူးလားခံတာလားဒါမှမဟုတ်သူကဟောအာဟုသွားရောအဲ့တော့အဲ့ဒီတကြွယ်ဘဝကြတော့မတရားတာဒီတဲ့လို့တော့အဲ့တော့ဖတ်ပြီးတော့ဤစေရနာရမဟုတ်တာကြီးနဲ့အကျိုးပေးဦးမှာတယ်ဗျာမှန်ပါပါဟုတ်လားမှန်ပါပါဟင်မှန်ပါပါ အဲ့ဒါဒါနကုသိုလ်လို့အကြောင်းကံတော့ကုသိုလ်ကောင်းပါရဲ့အကျိုးပေးအပ်လို့ဟင်အဲ့တော့ဒီလိုအကြောင်းကံအဲ့တော့ဒီဒီဒီဒီဒီပဲတန်အာယုံမှားတာဟင်အဲ့တော့တို့ဒီဒါနကိုအကြောင်းခံပြီးတော့ဟုတ်ကုသိုလ်တင်ဖို့ဘုကရိယာပါယဟန်လာပေါ်လာတယ်အရိယာပေါ်လာတယ်ကရိယာပဲပေါ့ သူနာမည်ဒေါ်လာကြီးတဲ့ပုဂ္ဂိုလ်ကယဟနာဖြစ်သွားတယ်စိတ်တော်ချွတ်ချောက်တာပဲတို့တော့ပြမမှုမရှိတော့ဘူးသူကရာပြရပဲဒီဘုရားတော်တို့ဟာလည်းပြောရင်တော့တန်လုံးချိုးတဲ့တန်လုံးဟာဓာတ်ဖြစ်သွားတော့ပဲတန်ရဲ့အလေးချိန်တော့ကြည့်နေတယ်လို့ပဲဟုတ်ကလားနိဒီသူ့အမူအရာပြရတန်းနေတာအဲ့ဒါပြရပြီပေါ့ဟင်သူတခါကြီးဝင်ကြတာဘုရားကြီးကြည့်ပါလေစိတ်လုံးဆန်တယ်လို့ပြောပါသေးတာဒေါ်လာကြီးလည်းပြောလို့ရတော့ဘူးလေသူများပြမလို့သိမှရှိတော့တာဟင်ဟင်အဲတို့ အမြင်မတော်တာပြတော့တကယ်သိနေပြီတကယ်သိနေပေါက်လိုက်ပါဟင်ပေါက်လားဘာမှမရှိခဏနဲ့ပုတ်ပေါက်တာပါပေါက်လားလားအဲ့လိုသိခံလေတို့တော့ပြမလို့သိရင်ဒါသိရဖြစ်ပေါ်တယ်ဟင်ဒေါသနဲ့အမှုရာချင်းကိရိယာချင်းတူတဲ့သိကိရိယာဖြစ်တာဟုတ်တော့အဲ့တော့ဒီကုသိုလ်ကိုပြုခုနကပြုရင်းမှတာခုနကမြေကြီးကပတ်ပြီးတော့ကိုတိုက်ကြည့်ဖြစ်တာဆိုတယ်မြေကြီးကတိုက်ကြည့်ဖြစ်တာပုဂ္ဂုံက တက်ချင်းဟုတ်ကလားအဲကျင်းပုံငန်းနေပြီးတက်ချင်းထားတယ်ဟာဟုတ်ကလားအဲ့တော့မြေကြီးကဖြစ်တဲ့မြေသာဖြစ်ရမှာဟောတယ်ဟုတ်ကလားအဲမြေသာဖြစ်မယ်ဟုတ်ကလားအဲ့တော့ဓာကြီးကြက်တယ်ဟာကိုအာနိတာတော့မမြဲဘူးဟုတ်ကလားဘယ်လောက်မမြဲတော့ဆရာခိုင်လုံးနဲ့ပြက်ပြက်ပြီးနေလို့ဘာလို့ပြက်တော့တကယ်မှမရှိတာနာတာလေနာချွေးမတာနဲ့ဒီပိတ်တင်မဟုတ်ဘူး မက်ကိုဆက်ကြပါရင်ဘာဖြစ်ကြရလဲဟင်ဒါကုသိုလ်ကြီးနဲ့ဆက်ကြတယ်မှန်ပါပါဟင်အဲ့တော့သူပါလာကိုကြောင်းတကာဥပကြိုင်ကြီးနန်းတုံးနန်းပြီးထားတယ်ကြာကုသိုလ်ပြုပြီးအဘုဒ္ဓဖြစ်တဲ့လားဟုတ်လားကုသိုလ်ပြုပြီးကုသိုလ်ဖြစ်တဲ့လားဒါကတော့ဖြစ်ပြရှုပြီးတော့စေနာလေးတစ်ခုလည်းဖြစ်အောင် ဟုတ်လားနာလို့ဒီပုဂ္ဂိုလ်ပါပဲသေနာတတ်မှပြောင်းမှန်ပါဘူးကုသိုလ်ပြုပြီးကရိယာဖြစ်တဲ့လမ်းဒါကတော့ဒီဖြစ်ပြကျွင်းမှတန်တဲ့အရိယာကိုထိုက်သွားရင်တော့ဟင်ဖြစ်ပြကျွင်းလည်းမကတော့ဒီဖြစ်ပြကျွင်းနဲ့အရိယာမက်ကိုထိုက်သွားရင်ကုသိုလ်အကြောင်းလားကရိယာဖြစ်တယ်သုံးလမ်းဥပဒံဘယ်လမ်းယူလဲပြောတော့ကောင်းလာပြောမှာပေါ့ဗျာဒုက္ခနဲ့ပြောတာ ဟုတ်ပြောင်းတော့ပါတယ်ဟိုဟိုလူချင်းတော့ပြောလို့ပေါ့ဟိုပါတော့ဟိုလူချင်းတော့စကြည့်ပါလေတဲ့ဟိုမင်းလူတွေလေးမိသားစုတည်းမလားရှိတယ်ဟိုမိသားစုလားဟိုမှာဟိုဟိုဟာကြီးနဲ့ဘာလို့ဘာလို့လာဖို့ဒီခေါင်းလို့လာတာဟိုဒီတဲ့ကနာတော့မိသားစုနေမှာလာနေတဲ့တယောက်ကဟိဟိုခရမ်းကြီးရဲ့ဘယ်ဘက်ကလို့ခရမ်းကြီးကိုဘာလို့အုပ်စုပေါင်းတယ်လို့ဘာလို့ထားဟုတ်ဟိအဲ့တော့လူချင်းတော့တယောက်ကပြောတယ်ဟိုဟုတ်လားအေးမင်းအဲ့ဒီကခရမ်းကြီးရဲ့ဘယ်ဘက်ကလို့ ပြောတာတော့ဟင်အခုလည်းနာတော့ငါကလည်းကောင်းလာတာပြောဟုတ်ဟင်ကောင်းလာပြောရပါတတ်ဟင်ဒီကိစ္စကိုတက်တာတော့အမအမလေအဲ့ဒါတော့မေတ္တာပဲပြောတာဟုတ်လုံးလုံးကလောက်ပါလားဟုတ်ဒီစလုံးလုံးကဟိုကုသိုလ်လုပ်ပြီးကုသိုလ်ပြောင်းလုပ်ခဲ့တာလားအကုသိုလ်ပြောင်းလုပ်ခဲ့တာလားသုံးဟာချင်းမရလို့ နိစေတာလည်းမှားလုံးဖြစ်မလားလို့ဲတော့လေအမိသာအမိသာဘာလို့လဲမှန်ထားတာပဲကျလို့တော့မဟုတ်ဘူးပဲဘယ်လိုမျိုးကိုလို့ရှိပြီအမိဟဲ့ခင်ဗျားတို့ကြောက်တော့ဘူးရက်ရက်တာမပြောမှဒီမှာလားတကယ်ကြီးတာရုတာခေါ်လိုက်တော့တယ်ငါခွေးလေးခွေးလွင့်လေးဆက်ပွဲကျူတော့တွေးတာအကောင့်တရားတိတိကြား သွားစိတ်တဲ့ဘုရားကကတယောက်ကတာရိယာတာရိယာဒါရီနဲ့ကွာအမိဟကြီးကဒါရီနဲ့တက်တာမဖြစ်ဘူးတကောတကောင်ရိုက်တာနဲ့ပြီးတော့ကိုယ်တဲ့ဘုကောင်ကြီးဘုကောင်ကြိုက်တယ်လို့ဒါတော့ဒီကောင်ကတော့ဒါရိယာတာရိယာတကောတကောင်ပဲသူတရားတော်ကိုသိရမယ်။ဟုတ်ကဲ့ကြာတော့ကြာတော့မျိုးလို့ပြောတာ တဲ့ယူသွားကြတယ်ထုတ်ယူသွားကြတယ်ဒီကမ္ဘာမှာကြောက်တယ်ယူသွားကြတယ်အရင်လည်းမပေးဘူးကြာယူသွားကြတယ်ဟုတ်ပြီဒါကြောင့်မို့မိတိလာပြိပရာပတ်ဟုတ်ပြီဒါတော့ကတော့ပေါ်ပေါ်လို့ဒီအဲ့ဒီတော့ကြာယူကြတယ်ဆိုတဲ့တော့ထုံထားတယ်ယူသွားကြတယ်ဟုတ်ပြီဘာမှမပြောဘူးကြာတဲ့ဒါကဘာပါပါဘုရားဟုတ်လားဘာပါပါဘုရားသူများကလည်းမြင်ကြတယ် ဩခင်ဗျားဟိုဟိုပြင်ပေါင်းသွားတာပဲပြီးနေတော့ဒီကောင်ကကြောက်တာပေါ့ဒီကောင်ကပေါ့ဆံမပေါ့ဟင်ဟင်အဘယ်ကဟိုအမင်းရနဲ့အကောင်မျိုးမှာဒါအဘယ်ဖွက်ဆောင်ဆိုပြင်ပေါင်းသွားတာဘယ်လိုလုပ်ပြီးပါတယ်ဟင်ကျန်တော့ပြင်ပေါင်းနဲ့သူပါဗျာတိတ်တော့မထူပါဘူးပြေးပြီးလို့ရမှာပဲဟင်ဟင် ကဲ့ဒီဒိဋ္ဌာပုဒ်တွေမောဒီဟင်အဲတော့တို့ကဝိဟာရနဲ့ပြလိုက်တော့ဒါမှမဟုတ်ခဏလေးအိုးဆိုင်ကိုအိုးတို့သံဃာတာပြမှာတော့သံဃာတာနဲ့သင်္ဃဝတ်ချက်ပြည့်နဲ့ဒီဒုက္ခနာရတဲ့ဒီလိုတဲ့အမှန်တရားပฏิပတ်ကိုဘောရီဒီဘောဝါဘောတုမနောဘောဝါပြေကုလိတဲ့ဖြစ်ဖြစ်တာပฏิပတ်ကိုဘောဝါခနာ ပြောတဲ့ဘုရားရှင်ကိုသင်လို့သိလို့သိနေတဲ့ပฏิပတ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဒီဝဝဟောတုနာပဲဖြစ်ဖြစ်မနုဘောဝဟောတုသူပဲဖြစ်ဖြစ်ဘေကုတိစေကံကြောင့်ဟောတုပြည့်ပတိရောက်ရတယ်ဟုတ်လားအဲ့တော့သူကသံဃာဟိဆိုသင်္ကန်းမှန်းပေါ့ဘူးဘုရားရှင်ကိုသိလို့သိတဲ့ပုဂ္ဂိုလ်တွေပဲဘာလို့ဒီမှာဘုန်းကြီးတက်တယ်တုံ့ပြန်ဘူးဟုတ်ပါအမှန်ပဲဘာလို့ဒီမှာဝါလို့လဲသက်တာဖို့ပါလေပေါ်လာတရားတာဖို့ဟုတ် ဟုတ်ပြီဟုတ်ဟုတ်ဟုတ်ဟင်လာမတော့သူ့ဟာရတာပါပဲဟင်ခြားတော့တိုင်းကခြားတယ်ပုံနဲ့တပါးမှမတတ်ဘူးရှင်မဆိုလို့အနာဟင်ဟင်ဟုတ်ကဲ့ဗျအဲ့တော့တို့လူပဲဖြစ်ပြီးခုနကဘုရားပြည့်လို့ရှင်လို့သိလို့သိတာအဲ့ဒါဟိုတန်ခါပေါ်ပါတော့အနာကဲလိုက်ဆိုမန္တိမန္တိမာရာမာရာဘောတာဘောတာဘောတာ ကရိယာပစ္စည်းကရိယာဣမံဣမံဝိဟာရသာသာဣမံဣမံဝိဟာရသာသာဣမံဣမံဝိဟာရသာသာဣမံဣမံသာယေသေမယသေယယာတိတောသေယမတုသေယမတုတိုင်းသာသူတိုင်းသာသူနာဘုရားဘုရားဘုရားကောင်းတဲ့ဒီမာတုဒီသာသာ ကိုယ်တိုင်တွေ့ရန်ကိုယ်တိုင်တွေ့ရန်ဒေတာ ပြုကြကုန်သောဘုရားဤအဆုံးအမကိုပြုကြကုန်သောသူတော်ကောင်းအမျိုးသားအမျိုးသမီးပေါင်းတို့သည်ယနေ့ကြုံတွေ့နေရသောဝိတုကဝဆင်းရဲပေါင်းနောင်နောင်ကြုံတွေ့ရအောင်မဲ့ဝိတုကဝဆင်းရဲပေါင်းတို့မှာလွတ်မြောက်ရန်ဘုရားတပည့်တော်တပည့်တော်မတို့ကိုယ်တိုင်ဘုရားရှင်ရဲ့အရိယာတို့သိသိသိတိုက်သောသစ္စာလေးပါးတရားနဲ့မဲ့ဘုံလေးပါသဘောတရားများကိုကိုယ်ပိုင်ကိုယ်ပိုင်ညာဖြင့်ထိုးလို့သိရန် ဤရွယ်ချက်တန်ဖြင့်နတ္တရသာနာကိုမြင်၌မေတော်ကြီးကိုအမှုထား၍မေတော်ကောင်းကိုသောအမှုဖြင့်ကြောက်တပါကိုဟောလို့ထူတန်းအာဟာရဖြင့်တရားအရှင်ဘုရားဤကြောင်းတော်ကြီးကိုအကြောင်းပြုပြီးခုကာလ၌ယခုအချိန်ကာလ၌ရှင်ဘုရား၏ခြေတော်ခြင်းမှာရဏဘုံတော်မှနဲ့တကွာထေရတော်ပိကတော်များတို့ကိုခံယူထောက်ပြီးပြည်ပြီးလေဆုံးချလေအမြတ်ပြီးဝင်ပါလေဘုရားရှင်ရဘုရား ဒီကောင်းမှုကုသိုလ်ကိုဒီကောင်းမှုကုသိုလ်အားသို့မဟုတ်ဒီလေတော်ကြောင်းတော်အားသံဃာအရှိကိုပူတန်းအားပါဘုရားအရှင်ရဘုရားဒီကောင်းမှုကုသိုလ်အဖို့ဖြင့်အရှိအရာ၌ဒီကြောင့်တော့ပြစ်ကဗုဒ္ဓယဟန်လာအရိယာပင်ပင်တရားနာဘုဒ္ဓသင်္ခါကျင်တော်တော်ဘုရားရှင်ဤသားတော်သာဝတာပေါင်းလို့ဒီပူတန်းအားပါဘုရားအရှင်ခံတော်မူကြပါဘုရား အလုခံတော်မူကြသည်ဝမ်းမြောက်ဝမ်းသာဖြင့်ကြွရောင်၍သူဖြင့်ဖြစ်ပြီးကိုဖြင့်ဆွဲထားလျက်ရှိသောအဝတ်အထည်သင်္ကန်းစသည်သူဖြစ်ပြီးခိတလည်းရဲ့တရင်တုံတော်မူကြပါဘုရားတော်ရနောရမြောက်ရနဲ့ပြင်းကြကုန်သောဒီစိကဘုရားအရိယာဘုရားရဟန္တာနှင့်အရိယာနှင့်ဖြင့်တရားနာဘုဒ္ဓသင်္ကန်းတော်တော်ကောင်း ရားရှင်ဤသာဝကပေါင်းတို့အသက်ကပင်ကံပါဘုဤကိုသင်ရတို့ဒီဝါမြဝါနာဖြင့်အတိမပြု၍လူအာနာဝင်ကြပါဘုံဝါမြဝါနာဖြင့်အတိမပြု၍လူအာနာဝင်ကြသည်ဤကြောင့်တော်တို့ကြာလာ၏ကိုဖြစ်ဖြစ်ပြီးကိုဖြစ်ဆက်တာရဲ့ဒီတော့နာပါတို့ဖြစ်ပြီးဤသာရဲ့အတွေ့အကြုံတော်မူကြပါဘုံသင်ရတို့တရားမြာမြာမြာ မြေအောင်မြတ်ပါဘုရားသာ